ကဲတရားနာမယ်နော်ဒီနေ့2021ခုနှစ်ဧပြီလ22ရက်ဇာတာပတိနေ့နတ်နဲ့ခင်လှုပ်ပြီးတရားဟောပြဒီနေ့ဟောဖို့ဘုန်းကြီးတို့ခေါင်းစည်းလေးကျင်ညာပေးတာပညာမက်ခင်ပညာမက်ခင်ကလည်း၃မျိုးရှိ2မျိုးရှိတော့ဘောနော်တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပ တမာဒိဋ္ဌိမဂ်ကဖြစ်ရင်တော့တမာသင်္ကပ္ပမဂ်ကလည်းဖြစ်တော့မယ်သူတို့ကတွဲဖြစ်နေတမာဒိဋ္ဌိမဂ်ကဆိုပညာပါပဲဒီပညာတွေကအခြေခံပညာနဲ့အဆုံးပညာတိအကုန်လုံးလိုအပ်တယ်ပေါ့ဗျာခြေကပညာဆိုတော့ဘုန်းကြီးတို့ကမ္မတက္ကရတမဒိဋ္ဌိခေါ်ပါဒါနဲ့ပတ်သက်ပြီးပညာတွေကမျိုးမျိုးရှိတော့ဗောနော်ကမ္မတက္ကရတမဒိဋ္ဌိ ပညာဒါတော့ကံကံရဲ့အကျိုးယုံကြည်တဲ့တရားတရားခြေခံတဲ့ကံကံရဲ့အကျိုးယုံကြည်တဲ့ဉာဏ်ပါပဲကောင်းတာလို့ကောင်းကျိုးရမယ်ဆိုတာလို့ဆိုရရမယ်သူဘုန်းကြီးလူမျိုးတော်တော်များများတော့ဒါသိပါတယ်အဲ့လိုအခြေခံတရားတရားခြေခံရှိတဲ့ဉာဏ်မျိုးနဲ့ပြည့်စုံရမယ်ကမ္မတက္ကရတမ္မာဒိဋ္ဌိ အဲ့ဒါခြေခံပြသီလဆောက်တည်သီလဆောက်တည်ပြီးမှဇာန်နိုင်သွားတဲ့ပုဂ္ဂိုလ်ဇာန်ဇာနာတမ္မာဒိဋ္ဌိဇံပညာတွေရအောင်အထောက်အရချို့ကြဇံအမထောဝိပဿနာတားရင်သွားတယ်ဒါပေမဲ့ခုနကမ္မတက္ကရာတမ္မာဒိဋ္ဌိရှိမှယုံကြည်ချက်ရှိမှဘုရားတရားပေါ်ယုံကြည်မှပဲဒါလုပ်လို့ရတော့ကမ္မကတ္တတမ္မာဒိဋ္ဌိရှိရမယ်သီလပြည့်စုံရမယ် ဆံလိုက်သွားမယ်ဆံကိုဆံအထုတ်ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်လည်းဒီလိုပဲကာမတက္ကရတမဒိဋ္ဌိဉာဏ်နဲ့ပြည့်စုံမယ်ပြီးတော့သီလပြည့်စုံမယ်ပြီးမှဝိပဿနာဉာဏ်နဲ့ဆက်အထုတ်လိုက်ရင်ဝိပဿနာတမဒိဋ္ဌိဝိပဿနာတမဒိဋ္ဌိဉာဏ်တွေကတော့အများကြီးပေါ့ဗျာဟိုနောက်ပိုင်းတော့ပြောဖို့ရည်ရွယ်ထားပါတယ်ဝိပဿနာဉာဏ်တွေအကြောင်းတယ်ဝိပဿနာဉာဏ်တွေဖြစ်ပြီးမှမဲ့ဉာဏ်ရတယ်အဲ့ဒါကြောင့်မေဃတမ္မာဒိဋ္ဌိလို့ခေါ်တယ် မဲ့ရတော့ရင်အကာလီကောဘုရားကတရားကုံတော်6ပါးမှာတိုက်ရိုက်ယောဂီတို့မနဲ့မနဲ့ဘုရားရှိခိုးနေတဲ့တရားကုံတော်6ပါးတွေမှာပါတယ်အကာလီကောမဲ့ရပြင်သူကဈာကာလမှာအခြားကာလခြားတယ်အဲ့လိုမရှိဘူးမဲ့ရဖို့တန်းရမက်ကဥပတိပင်ဆိုခဏလေးပဲဖြစ်တာပဲဒါကြောင့်မဲ့ရတဲ့ပုဂ္ဂိုလ်ကသေသွားပြီလည်းပြောလို့မရဘူးရှင်းနေတယ်လို့လည်းပြောလို့မရဘူးခဏလေးပဲဖြစ်တာ ပြီးတော့ဖိုတန်းကူသွားတယ်ဖိုရပါဗျာဖလသမပတ်တွေကတော့နှစ်ကြိမ်သုံးကြိမ်ပြင်ပြီးတော့ဘဝင်ကြပြီးတော့ခါကြတော့နောက်ကပစ္ဆခဏတမ္မာဒိဋ္ဌိဆိုဖြစ်ရပါတယ်ပစ္ဆကနာတမ္မာဒိဋ္ဌိဖြစ်မှဘုန်းကြီးတို့တွေရထားတဲ့မက်ဖို့အသေးကြတယ်ပစ္ဆကနာတမ္မာဒိဋ္ဌိအသေးကြဖို့မြင်တော့မဲ့ညာဖုန်ညာနိဗ္ဗာန်မြင်တာတော့သိကြတယ်ပစ္ဆကနာတမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးတော့ ဘုန်းကြီးတို့ပယ်ပြီးသောကိလေသာဆင်ញင်နိုင်တာမဆင်ញင်နိုင်ဒါလေးတော့အငင်းခုန်ရှိတယ်တင်းညုံမှာရေးထားတဲ့ပိဿကနာတချို့ပေါ်တယ်မပေါ်ဘူးဆိုတာကကိလေသာကိုဆင်ញင်တဲ့အပိုင်းကိုပြောတာမဉ္ဇဏ်ဖုန်ဉဏ်ရတဲ့အပိုင်းကတော့တေချာဘောသိတယ်ကိုယ်ဘာမဲ့ရတယ်ဘာဖို့ရတယ်နိဗ္ဗာန်အယုံပြတေချာဘောသိတယ်ဆုံးလုံးဆရာတို့ရတဲ့ကြောင့်သူတို့အထုတ်တဲ့တရားမှတ်တာနဲ့ယတိတိကျရေးထားတယ် ဘုရားရှင်လည်းတကဘုရားရှင်ဆွေမျိုးသားချင်းမာနမင်းကြီးတို့ဘာတို့ပေါ့ဗျာသူတို့ကြတော့ပယ်ပြီးလေတာပယ်ပြီးတဲ့ကိရိယာမဆင်ញင်နိုင်လို့မေးတာနော်သူရထားတယ်မဲ့သိတာပေါ့အဲ့ဒါသိဖို့ရည်ချင်းနော်အဲ့တော့ပစ္စုကနညာဖြစ်ရမှာပြီဒီတော့ဒီဉာဏ်တွေဖြစ်ဖို့အတွက်ကျင့်စဉ်နေနဲ့ပြောကြတာတော့မူလမက်ခင်မူလမက်ခင်ဆိုတာကကိုယ်တဏ္ဍမှာကာမတက္ကရတမဋ္ဌိဋ္ဌိရှိရမယ် ပြီးတော့သီလပြည့်စုံရှိရဒီနှစ်ခုအခြေခံပြည့်စုံမှာခွန်ရတရားလုပ်လို့ရတယ်ကမ္မတက္ကရတမထေတိရှိရင်ကံကံအကျိုးယုံကြည်ထားလို့သီလလုံအောင်လုပ်လို့ရတော့ကံကံအကျိုးမှမယုံကြည်သီလဘလို့မှမလုံသီလမလုံရင်လည်းရှေ့ဆက်သွားဖို့ခက်တယ်သီလပြည့်စုံလုပ်ရတော့ဗောနော်သီလလည်းပြည့်စုံကမ္မတက္ကရတမထေတိဉာဏ်နဲ့လည်းပြည့်စုံမယ်ဆိုတာမူလမကင်လို့ဘုရားရှင်တုတ်တော်များများများဟောထားတယ် အဲ့ဒီကနေတဆင့်တက်ပြီးမှဝိပဿနာအထုံးမယ်သို့မဟုတ်ဇန်နေရတွေအထုံးမယ်ဇန်နေရသွားရင်တော့ဒါကတော့ပုပ္ပါဘာကမဲ့ခင်ခေါ်တယ်ဝိပဿနာအထုံးတဲ့ပုဂ္ဂိုလ်ကြောင့်ဝိပဿနာဉာဏ်တွေဖြစ်လာမယ်ဆိုရင်ဒါပုပ္ပါဘာကမဲ့ခင်ခေါ်တယ်ပုပ္ပါဘာကမဲ့ခင်ဆိုဝိပဿနာဉာဏ်တွေဆိုလိုတယ်ဆိုပြီးတော့ဘုန်းကြီးတို့သူတိမတုတ်တို့ပါတို့ဒါအဲ့တိုင်းပြောသွားတယ်။အဲကြောင့်တရားထုတ်တဲ့ခါကျရင် ဝိပဿနာဉာဏ်ဖြစ်ဖို့လိုတယ်ဝိပဿနာဉာဏ်ဖြစ်ဖို့အတွက်အခုဘုန်းကြီးတို့တရားစခန်းမှာအကူအညီပေးနေတာဘာမှအာနာစရာမရှိဘူးဗျယောဂီတရားတရားလျှောက်ရမယ်လျှောက်တယ်ဆိုတာကကိုယ်တရားလုံငန်းတိုးတက်အောင်လို့လျှောက်တာခက်ခဲဆိုတာဘုန်းကြီးတို့ဒီတိုင်းအားထုတ်နေုံနဲ့ဘုန်းကြီးလည်းမသိဘူးယောဂီတွေကလည်းကိုယ့်ကိုတိုးတက်တယ်လို့တချို့ထင်တတ်တယ်အဲကြတော့မဟုတ်ဘူးဗျကိုယ့်ကိုယ်လောက်တဲ့ကိစ္စဘုန်းကြီးတို့ကိုယ်တိုင်ကြုံဘူးတယ် ဘလို့ဖြစ်လဲဆိုကိုယ့်ကိုတရားလို့ထင်တာတွေကဒီခါလေးတရားမဟုတ်ဘူးတရားမဟုတ်ဘူးလို့ထင်တာတွေကတရားဖြစ်ခြင်းဖြစ်နေတကယ်တကယ်အဲမနေ့ကတော့ယောဂီတွေတချို့ရှောက်ပါနောက်တော့ရင်ဘုန်းကြီးပါဝင်တရားအထုတ်လို့ကောင်းတာပဲလိုချင်တယ်အများတော့မကောင်းဘူးလေသူ့ရဲ့သဘောကအနေဆာတို့အနတ္တတို့သဘောတွေပြောတာကောင်းနေဘယ်လိုအနေဆာဖြစ်ဘယ်လိုအနတ္တဖြစ်မှာကိုက ဒီနေ့မှတ်လို့ကောင်းတယ်ဗျာဒီနေ့တော့မှတ်လို့မကောင်းတော့ကိုကတရားပြနေကိုကအဲ့ဒါကိုတရားလို့မထင်ဘူးအဲ့လိုမျိုးဖြစ်တာဖြစ်ပုံတရားမမြဲတဲ့သဘောပြတာပေါ့ဗျာဒီနေ့မှတ်ကောင်းမယ်နောက်ပြန်မှတ်မကောင်းဒီမှာခန္ဓာကိုယ်ရဲ့အဲ့တိုင်းပဲပြနေစိတ်လည်းအဲ့တိုင်းပြနေအနတ္တဆိုကိုဖြစ်နေလို့မဖြစ်ဘူးသူဖြစ်ခြင်းလို့ဖြစ်တဲ့သဘောမျိုးလည်းပြဒါမြင်ဖို့ပဲဒါပေမဲ့ဘုန်းကြီးတို့ဘယ်လိုထင်ဟာဒီနေ့မှတာဆင်မပြေဘူးဗျာ စိတ်ပြက်စရာကောင်းလိုက်တာငြင်းဝေးစရာမှတ်လို့ကိုဆင်မပြေဘူးဗျာဒါမျိုးတွေဖြစ်တယ်အဲ့ဒါအဲ့ဒါဘာလဲဆိုတော့အနည်းကဘုန်းကြီးတို့ယောဂီတယောက်ရှင်းပြလိုက်တယ်အဲ့ကြမှာသူလည်းသဘောကျတာအနတ္တသဘောမမြင်ဘူးဆိုအဲ့ကြမှာအဲ့ဒါမြင်တာပါပဲဗျာအဲ့လိုမှတ်ထားမယ်နော်အဲ့တော့ကမ္ဘာတန်းဆရာတွေကိုဆွေးနွေးဖို့ဝင်မလေးပါနဲ့တခုတော့ရှိတော့ဗျာကိုကတချို့ကမ္ဘာတန်းဆရာများလည်းဘုန်းကြီးတို့ကမ္ဘာတန်းဆရာပိုင်းကလည်းအားနည်းချက်တွေရှိတယ် ချို့ကတော့ဆွေးနွေးတာမေးမြန်းတာမကြိုက်ဘူးဘုန်းကြီးတို့အဲ့လိုမဟုတ်ဆွေးနွေးပါမေးမြန်းပါဒါမှဘုန်းကြီးတို့ကလည်းခဏတစ်ဖြုတ်တော့မေးမြန်းလို့ဆွေးနွေးလို့မရဘူးဖះမဟုတ်တဲ့အတွက်ဖះကတော့ဂုံတိနေတဲ့အတွက်ဟိုနည်းနည်းလျှောက်တာနဲ့အကုန်လုံးသိနိုင်တော့ပြရစိတ်တော်ဥစ္စာဉာဏ်ရထားတယ်တမိတဉာဏ်လည်းရထားတော့ဆုံးဖြတ်တာလွယ်တယ်ဘုန်းကြီးတို့ရလို့မရဘူးမေးနိုင်မှခါဒီလေးမေးတာတော့ကိုယ့်ရဲ့မေးတာ မပြည့်စုံလာရင်တိကြမတိပြန်အဲ့ဒါမျိုးဖြစ်နေအဲ့တော့တရားထုတ်ရင်ပထမဆုံးမူလမက်ခင်ပြည့်စုံလို့ပါသီလပြည့်စုံလို့ပါကမ္မကမ္မတကရတမ္မာဒိဋ္ဌိဒီပညာနဲ့လည်းပြည့်စုံလို့ပါနောက်တစ်ခုကပုပ္ပါဘာကမက်ခင်ဇံပိုင်းသွားတဲ့ပုဂ္ဂိုလ်ကဇံသမာဓိတွေရအောင်ကြိုးစားပါဝိပဿနာသွားတဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်လေးတွေဖြစ်အောင်အထုတ်ပါ ကိုယ့်အကိုလှုပ်လို့မရအောင်နော်ခုနလိုဆွေးနွေးပါမေးပါဘုန်းကြီးမေးရမယ်ဟုတ်ပါဘူးကိုနဲ့ဆွေးနွေးလို့ရတဲ့ပုဂ္ဂိုလ်ဒီလန်းသွားဘူးတဲ့ပုဂ္ဂိုလ်ဒီလန်းသွားဘူးတဲ့ဘုန်းကြီးရှင်ရှင်လူမေးလို့ရတာပဲတွတ်တက်ဖို့အရေးကြီးတယ်မေးခြင်းကြောင့်ကို အောက်ကျသွားတယ်မရှိဘူးနော်ကိုတရားသိတာအဲ့ဒါပိုကောင်းတယ်ညာနေလဲပိုသိလာပွင့်လာဘုလိုမမေးဘဲနဲ့နေညာမပွင့်ဘူးမသိဘူးအဲ့လိုမှတ်ထားနော် အဲ့ဒီအနေတဖြည်းဖြည်းနဲ့ဘုန်းကြီးတို့ဝိပဿနာဉာဏ်เนี่ยအစဉ်စဉ်တက်သွားနိုင်တယ်။စဉ်စဉ်တက်တဲ့နေရာမှာဘုန်းကြီးကနပြောတယ်တချို့ဉာဏ်နေနေရာမှာထစ်နေတတ်တယ်ဗျ။ကိုယ်တော့မှတ်လို့ကောင်းတယ်ထင်တာဒါပဲမတက်တော့ဒီနေရာလေးမှာအများဆုံးတွေ့တယ်အဲ့ဒီဟာတွေ။အောက်ဉာဏ်ပိုင်းမှာလည်းတွေ့တယ်ဥရပြဉာဏ်ပိုင်းတော့အထက်ဉာဏ်ပိုင်းမှာလည်းတွေ့တယ်။မတက်တော့ဘူးဒီနေရာပဲလဲနေတာ။အဲ့ဒီခါကျစိတ်ပြတ်သွားတတ်တယ်ညှင်းငွေသွားတယ် အဲ့ဒီညီငွေသွားဆိတ်ပြတ်သွားရင်တော့ဘုရားတို့ကတော့တခါလဲညွန်တာကိုဒိုင်းကလေးဒါတိလိုက်တခါတခါလဲညွန်လိုက်တော့ပြီးသွားကမ္မထန်ဆရာကြီးကျတော့မညွန်နိုင်ဘူးဗျဒါကြောင့်ဤမျိုးစုံနဲ့ကျင့်ဒီတွေသင်ပေးရတော့အဲ့တော့ဝိပဿနာဉာဏ်နဲ့စဉ်စဉ်တည်းနောက်မညာဖွညာရသွားမှသိကြတော့ဗောဗျအဲ့ဒါကျမှအရိယာမဂ်ခင်တရားထုတ်တဲ့အခါကျမဂ်ခင်၃မျိုးသတ်မှတ်တယ်ဗောပညာနဲ့ပတ်သက်တဲ့မဂ်ခင်တွေ ဗြဟ္မမူလမဂ်ခင်ဒုတိယကပုဗ္ဗပါကမဂ်ခင်တတိယကအရိယမဂ်ခင်မူလမဂ်ခင် ဆိုတာကတော့တမကမ္မတက္ကရာတမဒိဋ္ဌိမဂ်ခင်ကမ္မတက္ကရာတမဒိဋ္ဌိကိုဆိုလိုတယ်ဒါမှသီလလည်းပါပါပြီးတော့ပုဗ္ဗပါကမဂ်ခင်ဆိုတော့ဇံပညာတွေဖြစ်လာပြီဇံရလာပြီဝိပဿနာဉာဏ်တွေဖြစ်လာပြီဒါဆိုပုဗ္ဗပါကမဂ်ခင်ဖြစ်ပြီ ဘုရားဘာကမဂ္ဂင်တဆင့်ရအောင်ကြိုးစားမယ်တိုးတက်အောင်ကြိုးစားရင်ဘာဖြစ်မလဲအရိယာမဂ္ဂင်ဖြစ်သွားအရိယာမဂ္ဂင်မှာလည်းသောတာပတ္တိမေသရဂိုင်းမေနာဂိုင်းမေရတ္တမေနော်ဒီလိုဆင့်စဉ်တက်သွားအောင်အထောက်အကူအဲကြတော့မဂ္ဂသစ္စာပြည်စုံသွားတယ်နော်မဂ္ဂသစ္စာမဂ္ဂတမ္မာဒိဋ္ဌိမဂ္ဂတမ္မာဒိဋ္ဌိဖြစ်တော်မှာသီလကလည်းလုံးဝပြည်စုံတယ် မမရသေးခင်ကြာတော့စောက်တီထိုင်ဒီသီလပြည့်စုံတော့ဗောဗျာဘုန်းကြီးတွေလည်းဒီတိုင်းပါမကြိုးမပေါအောင်နေတော့ဒါသီလပြည့်စုံတော့မသေးချသေးဘူးမညာဖုန်ညာညာဒါကြောင့်ဘုန်းကြီးတို့သီလလောက်တင်တိတ်ပြီးတော့ဇောင်းပေးမလုံနဲ့လို့သီလဘာဖြစ်လို့လဲတော့မညာဖုန်ညာမရသေးရင်အချိန်မီကြိုးပြတ်နိုင်ဩမညာဖုန်ညာရသွားရောဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့သေချသွားပြီအဲ့ဒီချိန်ကျအဲ့ဒါမျိုးသိအောင်အထောက်အတော့ သိအောင်ဆိုတာသစ္စာလေးပါးသိအောင်အထောက်တာပါမဲရတဲ့ဆိုသစ္စာလေးပါးသိသွားတာသစ္စာလေးပါးဒုက္ခကိုသိဒုက္ခကိုအမှန်တိုင်းသိပါဟောခန္ဓာကိုယ်ရလာတဲ့ဆင်းရဲပါလားဆိုအမှန်တိုင်းဉာဏ်နဲ့သိပါတက်ကြီးလာရင်လည်းသိတယ်နော်တက်ကြီးလာလို့သတိထားရင်လည်းသိနိုင်တာပေါ့လေကျမ်းမာရင်မကောင်းလို့သတိထားရင်လည်းသိနိုင်တယ်တရားတကယ်အားထုတ်ရင်ဒုက္ခမြင်ပြီးသိနိုင်တယ်ဒုက္ခဘာဖြစ်လို့ဖြစ်လဲဆိုဒီပေါ်မှာခင်မင်လို့တွေ့တာလို့နှစ်သက်လို့ သမုဒိယအကြောင်းဖြစ်တယ်သမုဒိယသစ္စာကိုလည်းအမှန်တိုင်းဖြစ်တည်သွားတယ်သမုဒိယဆိုလောဘတဏှာပြောတာပေါ့ဒီဒုက္ခနဲ့သမုဒိယချုပ်ငင်းရာဒါကိုလည်းရှုမှိုင်နဲ့တည်သွားဟောဒါတွေငြိမ့်သွားတကယ်ကိုအေးချမ်းတဲ့ငြိမ်းချမ်းတဲ့နေရာအေးချမ်းတဲ့နိဗ္ဗာန်ကိုရောက်သွားတာပဲသိတဲ့ဉာဏ်မျိုးဉာဏ်နိရောဓသစ္စာအဲ့ဒီနိရောဓသစ္စာကိုသိဖို့အတွက်မဂ္ဂင်၈ပါးလမ်းစဉ်ကျင့်ရတာဘလို့ ကြည့်ရင်ဒီမကနိရောဓသစ္စာမျက်မှောက်ပြုတယ်ဆိုတာသိတဲ့ဉာဏ်မျိုးပေါ့အဲ့ဒီလိုသစ္စာ၄ပါးကိုသိတဲ့အခါမှာသိပုံကနှစ်မျိုးရှိတယ်ဆိုခုနကပြောတာ ਨੇ အတူတူပဲပုဗ္ဗဘာကမဲ့ရရှိဖို့ဝိပဿနာဉာဏ်ရဲ့ခိုက်တံမှာလေဘုန်းကြီးတို့သစ္စာ၄ပါးကိုသိနိုင်တယ်တကယ်သစ္စာ၄ပါးသိတာတော့ဗျာမဲ့ရမှတကယ်သိပါတယ်နော်မဲ့ရတဲ့အခိုက်အတန့်မှာကျတော့သစ္စာလေးပါတကယ်မြင်သွားတယ်တကယ်သိသွားတယ် အဲ့ဒီမတိုင်ခင်ဘယ်ချိန်မှလည်းသိလဲပုဗ္ဗဘာကမဲ့ဆိုတဲ့ဝိပဿနာဉာဏ်นี่ဖြစ်တဲ့ခိုက်တမှလည်းဒီသစ္စာလေးပါသိတယ်အရိယာမဲ့ရသွားတဲ့ခြင်းသစ္စာလေးပါသိတာအဲ့ဒါတော့သိကြတယ်အဲ့လိုမျိုးသိသွားအောင်အားထုတ်ရတော့ဗောနော်အဲ့လိုဖြည်းဖြည်းချင်းဖြည်းဖြည်းချင်းတဆင်းချင်းတဆင်းချင်းမြင့်တဲ့မြင့်တဲ့သိသွားအောင်အားထုတ်ရအဲ့လိုမြင့်တဲ့အောင်သိသွားရင်အားထုတ်ရင်ဘုန်းကြီးတို့အသိဉာဏ်တွေကလည်းဟို ပို့ပို့ပို့ပို့ပြီးဆုံးလာဒီအသိဉာဏ်ပညာတွေနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့အနုဘရတုတ်မှာရှင်သာရိပုတ္တအတွက်ဟောထားတာပါပဲရှင်သာရိပုတ္တကိုတော့မြတ်ကပြောသွားတယ်နော်အဲ့ဒီမှာပညာတွေသိလာဟောတော့ရှင်သာရိပုတ္တအတွက်ဟောထားမယ်ကျန်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုဉာဏ်မျိုးတွေဖြစ်နိုင်မှာဒီဉာဏ် အဲ့မှာဘာသုံးတာလဲဆိုပညာမဟာပညာလို့လည်းသုံးတယ်ဟောဘလို့တိလပြည့်စုံကျင့်ရမယ်ဒါသိတယ်ဗျတကယ်မဲ့ဟိုတကယ်ကျင့်ကြထုံးတယ်ဘလို့နေတိလပြည့်စုံတယ်ဘလို့နေတိလမပြည့်စုံဘလို့ပြောရင်တိလပြည့်ဘလို့ပြောရင်ဉာဏ်နဲ့ဆင်ញံပန်းချပြီးတော့တိလကိုလည်းထိန်းနိုင်တယ်ဒါမဟာပညာခေါ်တယ်တမာရီရတဲ့နည်းတွေကိုလည်းသိတယ်ပညာတွေဖြစ်အောင်လုပ်တဲ့နည်းတွေသိတယ် ဌာနဌာနအကြောင်းအကျိုးတွေလည်းသိနိုင်တယ်ပေါ့သူနေရာဌာနလိုက်သိနိုင်ဝိဟာရသမဘာတိကောင်းကောင်းမုံနေရတဲ့သမဘာရဖို့ပေါ့လေဒါတွေလည်းသိနိုင်တယ်သစ္စာလေးပါးကိုသိနိုင်တဲ့ဒါမဟာပညာခေါ်တယ်ဗောဓိပက္ခိယတရားတွေကိုသိနိုင်တယ်ဒါတွေကိုမဟာပညာလို့ခေါ်တယ်ဒီတဲ့ တခုခုပေါ့လေသီလကျင့်စဉ်တွေသိသွားမယ်တဘာရီကျင့်စဉ်တွေသိသွားပညာကျင့်စဉ်တွေသိသွားကျင့်လို့သိတာမျိုးခေါ်တယ်နော်အဲ့ဒါဆိုကိုယ်တန်တော်မဟာပညာဉာဏ်ပညာကြီးကြီးဖြစ်လာတော့ကြီးမြတ်တဲ့ပညာဖြစ်လာတယ်ဆိုနောက်တစ်ခုကဥထုပညာဥထုပညာဆိုတာဘုရားရှုမိုင်ရှုမိုင်နဲ့ခန္ဓာ၅ရဲ့ခန္ဓာ၅ပါးရဲ့သဘောတရားတွေကြက်ကြက်ပြန့်ပြန့်သိလာအာရဏသဘောတရားတွေဓာတ်သဘောတရားတွေသစ္စာသဘောတရားတွေ ဘောရိပကရသဘောတရားတွေအဲ့လိုကြဲကြဲပြတ်ပြတ်အသိဉာဏ်တွေဖြစ်လာဒါဘုရုပညာလို့ခေါ်ပါတယ်။နောက်ဟာတပညာဟာတပညာဆိုတော်တော်များများတော့ရှည်စရာမောစရာဒီလူရှင်တော်တွေသဘောမျိုးအဲ့ဒါမျိုးဟာတပညာလို့အသိများတယ်။ဒါမဲ့ဒီမှာဆိုရဟာတပညာတော့အဲ့ဒါကိုဆိုလို့တော့မဟုတ်ဘူး။ဒီသီလအကျင့်စဉ်တွေတမာတိအကျင့်စဉ်တွေပညာအကျင့်စဉ်တွေကျင့်လိုက်တယ်။ မက်တွေရတယ်ဖိုတွေရတယ်အဲ့လိုပြီးဆောင်ကျင့်နိုင်တာပြီးဆောင်ကျင့်တဲ့အခါကျစိတ်ကရွှင်လန်းလာတက်ကြွလာတာဝမ်းသာအားရဖြစ်လာအဲ့ဒါဟတ္တပညာကိုကိုယ်စိတ်ကိုရွှင်လန်းတက်ကြွသောဝမ်းသာသောဘုန်းကြီးကတရားထုတ်တာတရားအသိဉာဏ်မရရင်စိတ်ကဘယ်တော့မှမရှင်လန်းဘူးပြအားမရဘူးစိတ်ညစ်နေတာများမကောင်းတဲ့စိတ်တွေဝင်နေ ဩမက်ပညာဖို့ပညာတွေပြီးဆုံးသွားရင်စိတ်ကချွင်လန်းအားရပြီးအရိယာသူတော်ကောင်းတွေမှာဘာပြဿနာတက်တက်ဘလို့ခက်ခဲတွေကြုံကြုံပဲလေလောဘလို့လောကရန်ကြုံကြုံသူကစိတ်ပြတ်မှုမဖြစ်တော့ဝမ်းနည်းမှုမဖြစ်တော့ခန္ဓာကိုယ်ရတော့ခံစားရမှာပေါ့ဗျခန္ဓာကိုယ်ရရလာတော့ခန္ဓာကိုယ်ရဒုက္ခတော့ခံစားရတယ်စိတ်ခံစားမှုမရှိတော့စိတ်ကဒါနဲ့ပတ်သက်ပြီးတော့တည်တည်ငြိမ်ငြိမ်နေနိုင်တော့ပေါ့ဗျာ နံပါတ်၄ဇဝနပညာဝနပညာဆိုတာတော့များသောသိကြတာတော့မြန်မြန်ထက်ထက်သိတယ်လျင်မြန်တဲ့ဉာဏ်ပညာမျိုးတောင်းတော့ဒီမှာတော့ဗာပြောသွားလဲဆိုတော့သင်္ခါတရားတွေမှာသက်ရှိသက်မဲ့သင်္ခါတရားတွေမှာအိဋ္ဌဒုက္ခအနတ္တလို့ဆင်ញံနိုင်စွမ်းရှိတာပေါ့ဘယ်ရာပဲဖြစ်ဖြစ်သက်ရှိပဲဖြစ်ဖြစ်သက်မဲ့ပဲဖြစ်ဖြစ်သူကအိဋ္ဌဒုက္ခအနတ္တမြင်အောင်ကြည်နိုင်တယ်ဉာဏ်မျိုးရှိတာ တော့အထုတ်ရအထုတ်ရင်တော့နောက်တော့ရလာပါလိမ့်မယ်ကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘုံကြီးအတန်ဆိုဒါသူများစီကကြာတာနိတတ္တာယပေါ့အနံ့ပဲဖြစ်ဖြစ်အစင်ပဲဖြစ်ဖြစ်နောက်တော့ကြည်တတ်တာလည်းဘယ်ကြည်ကြည်အိဋ္ဌဒုက္ခအနတ္တမြင်တယ်အဲ့လိုမျိုးမြင်လာရင်ဒါဇဝနာပညာကိုယ်မှာရတာတိခပညာထက်မြက်တဲ့ပညာထက်မြက်တဲ့ပညာဆိုတာတော့ဒါမဲ့ပညာမျိုးဆိုလိုတယ် လုံးစုံကိလေသာပယ်တတ်နိုင်တယ်ပြသောတာပတိမေရဆိုဒိဋ္ဌိမြဝိစီကပယ်တတ်သွားပြီဉာဏ်ပညာထက်တဲ့သောတာပတိမေပညာရလိုက်တာဗဒရာဂိုင်းမေပညာနာဂိုင်းမေပညာဓာတ္တမေဟောနာဂိုင်းမေပညာရသွားပြီဒေါသတွေပယ်တတ်သွားပြီကာမရာဂတွေပယ်တတ်သွားပြီအဲ့ကြမှာဒါတော့ချမ်းမြတ်တဲ့ပညာကြတော့ဘုန်းကြီးတို့ဒိဋ္ဌပညာဝိပဿနာပညာကိုလည်းပြောလို့ရပါသေးတယ် နောက်တစ်ခုကနေဗေဒိကပညာဒါကြမှာဝိပဿနာပညာလို့သူကဆိုလို့တယ်ခုနဒိဋ္ဌပညာတော့မဲ့ပညာပေါ့ဒါကတော့ဘုန်းကြီးတို့တွေအထုတ်ရင်ရတယ်နော်သင်္ခါရတရားတွေမှာအထုတ်ရအထုတ်ရင်စစ်ပြက်လာမယ်ညင်းငွေလာမယ်မလိုချင်တာတွေဖြစ်လာမယ်ယုံမုန်းလာမယ်အဲ့ဒါယုံမုန်းယုံမုန်းယုံမုန်းနဲ့ဆက်အထုတ်ရတယ်အထုတ်အထုတ်ရင်ဒီကိလေသာတွေကြော်လွားဖောက်ခွဲပြည့်စည်သွားတယ်အဲ့ဒါနေဗီဒီကပညာ ဂံဗီရပညာနည်းနည်းတဲ့ပညာတွေလည်းကိုယ်တဏ္ဍာမှာဖြစ်လာအသိဉာဏ်နဲ့နည်းနည်းနဲ့စူးရှာရှာသိလာတမရှံကမဟုတ်ဘယ်ရမှာဆိုမြင်တတ်လာတယ်ကြည်တတ်လာဆင်ញင်တတ်လာနောက်ပူရိပညာအသိဉာဏ်ကြီးမားတဲ့ပညာပါပဲနော်အကောအသိဉာဏ်အာနေနေအရာရာထိတ်ကလေးကြီးစိတ်ဆိုးတာစိတ်ဒုတာလောကဓာတ်နဲ့ကြုံလာမခံနိုင်တာပူရိပညာ ကြီးမားတဲ့ပညာရှိတဲ့ပုဂ္ဂိုလ်ကြတော့ဒါဆင်ញနှလုံးသွင်းတတ်တာဘယ်လိုလောကဓာတ်ကြုံကြုံမတုံလို့ဘူးဒီပညာရရှစ်မျိုးပြားကြီးမှာဟောသွားတယ်အနုပရာတုံအဲ့ဒါရှင်သာရိပုတ္တရာပတ်သက်ပြီးတော့ဟောသွားတယ်တုံအဲ့တော့ခုနပညာတွေကမ္မတက္ကရတမဒိဋ္ဌိအ ਨੇ ဆုံးဒါအောက်ဆုံးပညာရပေါ့ဗျာအဲ့ရနေတဆင့်တက်ပြီးဇာနာပညာ ဇာမဏိအထွေဇာနာပညာဇာနေရတာဇာနာပညာဖြစ်တယ်ဝိပဿနာဉာဏ်တွေဖြစ်အောင်အထွေဝိပဿနာဉာဏ်ပညာဖြစ်တယ်အဲတော့ဒီပညာတွေရဖို့အတွက်ဘုန်းကြီးတို့အလောကသူအလောကနတ်ဘလူးကြီးကိုဘုရားဟောထားတာရှိတယ်သူကမေးတာပါပဲပညာတွေရဖို့အတွက်ဘယ်လိုတွေလုပ်ရမလဲအဲ့ဒီပညာရတွေရဖို့အဲ့မှာဘုရားဖြေတတ်တာနံပါတ်1တတ္တာကိုမှ ဒီတရားတွေပေါ့ဘုရားတရားတန်ခါမှာယုံကြည်တဲ့တရားတရားရှိရတယ်ဒါသိရကြည်တယ်ယုံကြည်တဲ့တရားတရားရှိမှဘုန်းကြီးတို့ကတရားနာတာတို့တရားအထုတ်တာတို့ဖြစ်တယ်ဗျာဘုန်းကြီးတို့ဘုန်းကြီးတွေလည်းတူတူပါပဲယုံကြည်တဲ့တရားတရားပျောက်သွားပြီးခန်းချောက်သွားပြီးမလောက်တော့ဘူးဗျဘုန်းကြီးတွေဘုန်းကြီးမိခန်းတာပဲရှင်သူမလောက်နိုင်တော့မကျင့်နိုင်တော့မပြောနိုင်တော့ပြောဖို့လည်းဝန်လေးလာကိုကိုယ်တိုင်ယုံကြည်ရတယ်နော် အဲတော့ကိုယ်မှာယုံကြည်ချက်လေးရခုဝမ်းသာစရာကောင်းပါခုတရားစခန်းနေလူတွေယောဂီတွေပုတ်ပုတ်ပုတ်ပုတ်များလာယုံကြည်မှုလေးတွေရလာတရားပေါ်မှာယုံကြည်မှုရလို့နာလို့တဲ့စိတ်ရှိတယ်ကျင့်လို့တဲ့စိတ်ရှိတယ်ယုံကြည်မှုရအောင်လဲအသိဉာဏ်ဖြစ်အောင်လုပ်ရတယ်နော်အသိဉာဏ်လေးတွေဖြစ်ဖြစ်ဖြစ်ဖြစ်သွားမှယုံကြည်မှုလေးကတိုးတက်လာအသိဉာဏ်မဖြစ်ဘူးဆိုယုံကြည်မှုကဖြည်းဖြည်းနဲ့ရော့ကျသွားတတ္တာနဲ့ပညာတဲ့ကြောင့်တွဲနေတယ် သိဉာဏ်လေးနဲ့အသိဉာဏ်နဲ့တတ်တာနဲ့ပညာညီမျှနေမှာကောင်းယုံကြည်မှုရှိလာတော့ဘာဖြစ်လဲဆိုနံပါတ်1ပညာရာကြောင်းတရားကယုံကြည်မှုတတ်တာတရားရှိရမယ်နံပါတ်2အလောကနဘလူကြီးဟောတာတုတ်တုတာပညာရှိတွေထံမှာစိကချင်းကပြီးတော့သူတို့ရဲ့အဆုံးအမတွေနာယူရမယ်လေးလာယူရမယ်သင်ယူရမယ်အဲ့ဒါဆိုရင်ကိုကဉာဏ်ပညာရရတာ ခုတရားထုတ်နေတယ်ပေါ့နော်ဒါတွေကနားနေမှလေးလာနေမှအထုတ်နေရသိတယ်ဘုန်းကြီးတို့လည်းဒီတိုင်းမသိပါဘူးဓမ္မကြီးတို့အခုပြန်ပြောနိုင်တယ်ဆိုတော့ဆရာသမားတွေကျေးဇူးတွေဘုန်းကြီးဆရာသမားတွေအများကြီးပဲပရိယဆရာသမားတွေပရိပတ်ဆရာသမားတွေပရိယတွေဆရာသမားတွေဆိုကုန်တော့ဖြစ်ပါတယ်နည်းနည်းတပန်းတစ်ပါးပဲလက်ချိုးရတွက်လို့ရပရိပတ်နဲ့ရှိသေးတယ်ဆရာကြီးတွေဒါလည်းတော်တော်များများမရှိတော့ပါဘူးကွယ်လုံးကိုပြန်တော်မူကုန်ညာ လေ့လာမလေ့လာလို့မရဘူးစာပေတက်တက်နဲ့လည်းဘုန်းကြီးတို့ဒီကျင့်နည်းတွေဘုန်းကြီးတို့မပြောနိုင်ကိုကလည်းကျင့်မှစာရီလက်တွေရှင်းပြီးပြောလို့ရကိုကမကျင့်လို့ရင်တော့စာပေတက်တက်ပဲပြောပြမှာပေါ့အမျိုးတွေဘုန်းကြီးတို့ဥမာလေးပြင်မှာပေါ့ဗျာဒါဘိုင်းတရားမှာဆရာတော်ကြီးမိန်သွားတဲ့စကားပါပဲတော်တော်များများလည်းဘုန်းကြီးကြားဘူးတယ်မာစီဆရာတော်ကြီးရတဲ့ဒီဓမ္မစကြာတုတ် ဟောလဲဟောတယ်ရေးလဲရေးတယ်တော်မျိုးမာကန်တော်ဆရာတော်ဘုရားကြီးကလည်းဟောလဲဟောတယ်ရေးလဲရေးတယ်သူတရားတွေအဲ့မှာရှိလိမ့်မယ်အဲသူတို့နှစ်ပါးဟောထားတဲ့တရားတွေကိုရှင်းပြီးတော့ကြည်ကြသုံးသပ်ကြတယ်ပညာရှိပညာရှင်တိုင်ဝမ်မာကန်တော်ဆရာတော်ဘုရားကြီးကတော့သူကစာပေရေးသားနဲ့ပတ်သက်တော်တော့သူ့ရဲ့ဓမ္မစကြာတုတ်ဟောထားတဲ့တုတ်ဟောတဲ့ရေးထားတဲ့စာအုပ်ဟာစာတရုပ်ပေါ်ရေးနိုင်တယ် မာသီဆရာတော်ဘုရားကြီးကတော့တော်တော်ကမ္မထမ်းဆရာဆိုတော့လက်တွေတရုပ်ပေါ်ဟောနိုင်တယ်ရေးနိုင်တယ်ဒီလိုကောက်ချက်ချတာဒါပဲနော်စာသမားဆိုတာလက်တွေမလုပ်ဘူးစာတရုပ်ပေါ်ပြောနိုင်တယ်ရေးနိုင်တယ်ဒါသူ့ရဲ့စွမ်းရည်ပဲလက်တွေလှုပ်ထားတဲ့ပုံကိုကြတာလက်တွေနဲ့ကိုက်အောင်ပြောနိုင်တယ်အခုလက်တွေဓမ္မကြီးတို့တရားကြီးတို့လှုပ်လာပြီဆိုတဲ့အခါကျတရားနာတဲ့အခါကျုပ်တရားကြီးတွေဆိုရှောက်ပါနော်လိုရင်းနှစ်သာရဘိုင်းကိုသူလိုချင်လာ အဲ့လိုမျိုးတရားအဲ့လိုမျိုးတရားပဲနာကျင်တော့တယ်အဲ့လိုတရားပဲလိုချင်တော့တယ်နော်ဘုရုကြောင့်နေရှေရှေဝေးပြောတာမကြိုက်တော့ဒါကိုအသိဉာဏ်နဲ့မြင်လာတာအဲအသိဉာဏ်နေနဲ့အားနေတဲ့ပုဂ္ဂိုလ်များတယ်အားနေတဲ့ပုဂ္ဂိုလ်ကြတော့လေဒီဘုရုကြောင့်မပါဘဲနဲ့တကယ်အနှစ်သာရပိုင်းပြောနေလဲငိုက်နေတော့တိတ်စိတ်ဝင်တော့ဘုန်းကြီးတို့တွေလည်းဒီလိုဖြစ်ခဲ့ဘူးပါ ဒါကြောင့်နံပါတ်၄အခြေခံတရားတရားရှိအောင်လုပ်ရမယ်နံပါတ်၄ကိုယ်မှာအခြေခံတရားတရား ရှိနေမယ်ဆိုရင်ယုံကြည်မှုရှိနေမယ်ဆိုရင်ပညာရှိသူတော်ကောင်းတွေတွားဖို့ဝင်မလေးဘူးနော်တချို့ကြတော့ဒီအဲ့ဒီပုံကိုယ်တွေတွေးဖို့ဝင်လေးတယ်ဗျတရားတရားမရှိတွားတွေးဖို့ဝင်လေးတယ်ရှောက်ဖို့ဝင်လေးတယ်အဲ့ဒါမျိုးဒါတရားရှိပြီးသားသူတော်ကောင်းတွေတရင်ကြားလာပြီးသူကတွားကျင်တဲ့စိတ် ပေါ်တယ်တွေ့ကျင်တဲ့စိတ်ပေါ်တယ်တွေ့ကျင်တဲ့ပြည့်တွေ့ကျင်ုံနဲ့မကောက်သူတို့ကဆုံးမတွေလိလာတယ်နာယူတယ်သင်ယူတယ်အဲ့ကြတော့အသိဉာဏ်ရတာပေါ့ဗျာတလုံးရရနှလုံးရမှတ်ရလိလာပြီးတဲ့အခါကျတော့အဲ့ဒီလိလာတဲ့အတိုင်းဘာလုပ်ရမလဲမမေ့လျော့အပမာရမမေ့လျော့တတိနဲ့ကျင့်ကြအထောက်ရမယ်အဲ့ဒါကြမှာပညာရတတိလွတ်နေတော့ပညာလွတ်တာတတိနော် တတိကအခြေခံကြတယ်တတိမရှိရင်တတိကတမာရီမက္ကေနဲ့မှာပါတာပေါ့နော်တတိရှိမှပညာကရတယ်တတိမရှိတတိရှိမှတမာရီဖြစ်မှတမာရီဖြစ်မှပညာဖြစ်လာတယ်ဒါတော့အပမာဒမမေးမလျော့တတိရှိရမယ်နံပါတ်3ပညာရချောင်းရခြင်းအကြောင်းနောက်တစ်ခုကနံပါတ်4ဝိသက္ခဏစူးစမ်းဆင်ញင်ရမယ် အဲ့ဒီတတိလို့တတိရှိလာရင်တော့ဉာဏ်ရလို့လို့သိလာတာပါတချို့ကြလဲဆင်ញင်ရတာတွေရှိတယ်ဆင်ញင်နှလုံးသွင်းရရှိတယ်ဆင်ញင်နှလုံးသွင်းနေလည်းပဲနောက်ပိုင်းကျတော့အသိဉာဏ်တကယ်ဖြစ်လာဘုရားယောဂီတွေတော်တော်များများတွေ့ပါတယ်နေစာတွေဖြစ်ပြတို့ဒုက္ခသဘောတို့အနေစာသဘောတို့နတ္တသဘောတို့ပထမတော့ဉာဏ်နဲ့ဆင်ញင်နှလုံးသွင်းနေရနောက်ကျတော့သူ့အလိုလိုကိုဉာဏ်နဲ့မှအလိုလိုအော်တိုမက်တစ်သိလာတယ် ပထမတော့လေ့ကျင့်လုပ်ရတာပေါ့နော်လေ့ကျင့်လုပ်နောက်ကျမှဒီဟာတွေကအလိုလိုသိလာတဲ့ဉာဏ်မျိုးဖြစ်အောင်လုပ်အဲ့တော့ဉာဏ်ပညာဖြစ်ခြင်းကြောင့်၄ပါးဆိုဘုရားကအလောကတော့မှအဲ့ဒီလိုဟောသွားအများကြီးပါဗျာဒီဉာဏ်ပညာဖြစ်ခြင်းအကြောင်းနဲ့ပတ်သက်ပြီးတော့ဟောတာတယ်နောက်အင်္ဂုတ္တစရုပ်ကနိပတ်မှာပညာဝိဓိတုတ်ဆိုတာရှိသေးတယ်အဲ့ဒီမှာလေဟောတာကောင်းပါ အဲ့ဒီကကြတော့သူတို့အဲ့မှာကြတော့သူကဘယ်လိုခွဲဟောလဲဆိုပညာတိုးပါကြောင်းတရားတွေနံပါတ်1သူတို့ကောင်းပညာရှိသူတို့ကောင်းတွေတွေ့လာမြင်လာရင်သွားတွတ်တွေ့ကြားလာနော်ပညာသူတို့သူတို့ကောင်းတွေရောက်နေပြီကြွလာတဲ့ကြားတဲ့သုံးဖို့ရောက်နေတဲ့ကြားရင်ကိုကသွားတွေ့ရတယ်မိဝဲတယ်လို့ခေါ်တယ်ပညာရှိသူတို့ကောင်းမိဝဲတဲ့စိကတ်တဲ့ချင်းကတ်တဲ့ဒီလိုပဲပေါ့လေသွားတွေ့ရတယ် တွေ့ပြီးတော့မလုပ်ရမလဲသူတို့နံပါတ်1ကသူတို့ကောင်းတရားနာတယ်ဆိုမေးတာပါဆွေးနွေးတာပါပဲနော်သူတို့ဆုံးမတွေနာယူမယ်ပြီးတော့ကိုယ်ခက်ခဲတွေရှောက်ထားမယ်ဒါမျိုးနံပါတ်1ကအဲ့ဒီပညာရှိသူတို့ကောင်းတွေဒီကိုတွားရမယ်တွေ့ရမယ်ဆုံးရမယ်နံပါတ်1ကဒီပညာရှိသူတို့ကောင်းတွေအဆုံးမစကားကိုနာယူရမယ်ကိုယ်ခက်ခဲတွေတင်ပြရှောက်ထားမေးမြန်းဆွေးနွေးရမယ်နံပါတ်3ယောနိတော်မေတ္တိကာရ ဒါယောနိတော်မနိတိကာရရှိရမယ်ဆင်ញံနှလုံးသွင်းမှုရှိရမှန်မှန်မှန်မှန်ကန်ကန်ဆင်ញံနှလုံးသွင်းမှုပေါ့ဗျာဒီတရားတွေဆင်ញံနှလုံးသွင်းတဲ့အခါယောနိတော်မနိတိကာရရေးကြည့်တယ်ယောနိတော်မနိတိကာရရှိမှ ကုသိုလ်ဖြစ်တယ်ယောနိတော်မနိတိကာရမရှိအကုသိုလ်ဖြစ်တတ်တယ်အယူဆပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒီကတည်းကကိုယ်သဘောမကျတဲ့ချက်လက်တွေတွေ့သွားရင်အယောနိတော်မနိတိကာရဖြစ်တတ်တယ် ပညာရှိသူတော်ကောင်းတွေနဲ့ဆွေးနွေးတာဖြစ်ဘယ်သူနဲ့ဆွေးနွေးတာဖြစ်ဖြစ်အဲ့ဒီမှာကိုယ့်ရဲ့အခန္ဓာကအာနေနေလို့ရင်စဉ္ညာနှလုံးသွင်းမှုလွဲသွားတတ်တယ်ကိုမကြိုက်တဲ့စကားတွေကြားမယ်ကိုမကြိုက်တဲ့အပြုမှုတွေမြင်ရမယ်ဆိုရင်အဲ့မှာအာယောနိတော်မတိကာရဖြစ်တတ်တယ်ဖြစ်လာအကုသိုလ်ရတယ်ဒီနေရာမှာစဉ္ညာနှလုံးသွင်းတတ်ဖို့ရည်ကြည်တယ်ပေါ့နော် အဲလိုဘုန်းကြီးတို့ဒီမှာမှတ်တာပေါ့ဘုရားကြီးသူတော်ကောင်းတွေသွားပြီးတရားနာတဲ့အခါကိုယ်လိုဆန္ဒတိုင်းဟောတာလည်းရှိရှိမယ်သူသိတဲ့တရားဟောတာလည်းဖြစ်ချင်းဖြစ်မယ်ခါတလေကိုယ်သဘောမကျတဲ့တရားဟောခြင်းလည်းဟောမိမယ်အဲ့ဒီမှာတတိထားပြီးနားတယ်တတိထားပြီးယူပါတယ်ဟိုဘုန်းကြီးတို့မန္တလေးစိန်မန်းရိပ်သာသွားငါ့ကိုဆရာတော်တို့ကတော့ဗာမိတ်လေဆိုတော့သူကတော့လောလကူပေါ့ဗျာလူပြိန်းနားလေအောင်ပြောတယ် တရားနာစာဖတ်ငကြောစားနီမှတ်ဆိုသူကတော့ငကြောစားတဲ့အခါကောင်းတာလေးတွေရွေးချယ်စားပါအယိုးတွေဖက်ထုတ်ပေါ့သူကလိုပြောတယ်ကိုမကြိုက်တာတွေကိုလက်မခံလက်မခံအပြစ်မမြင်အောင်ပြောဟောဒါကောင်းတယ်ဆိုဒါယူထားလိုက်မကောင်းတာကိုမကြိုက်တာကြာဒါလေးထားလိုက်အကုသို့မဖြစ်အောင်ယူရတယ်နှလုံးသွင်းနာတယ်တချို့ကြမဟုတ်ဘူးသူကနာပြီးအကုသို့ဖြစ်ပြီးပြန်လာတယ်အဲကြတော့ကိုယ့်အတွက်အကျိုးမရှိဘူး ရောတရားနာတာတို့တရားဒီများစီကလေးလာတာတို့ဆိုရင်ခုနလိုငကြောစားသလိုပဲကောင်းတာလေးတွေယူပါမကောင်းတာတွေကိုခေါင်းထဲမှာထည့်နေကောင်းတာတော့ပဲယူကောင်းတာတွေမှာကိုကောင်းတာတော့ပဲကိုနှလုံးသားထဲမှာထားပြီးကျင့်သုံးဖို့ပြီးတော့ကြာကြာဒီဆုံးမတွေကိုတကယ်လက်တွေ့ကျင့်သုံးရတယ်နံပါတ်၄လောကုတ္တရာတရားလျော်စွာကျင့်ခြင်းတကယ်ကျင့်တာပြောတာ तू က သိနေအောင်တော့မရဘူး။ဘုန်းကြီးပါအောင်ပေါ့နော်။သိတာတွေကတော့များနာပဲ။ဒါပေမဲ့လို့ကျင့်တာကနည်းတယ်။ဖရာရဲ့ဝါဒကိုဘုန်းကြီးကအတုလိုက်ရမယ်။ဖရာဝိဇ္ဇာဆန္ဒတမန်တော်ဘုန်းကြီးဖရာကုံတော်တွေပေါ်ငါပြောခဲ့ပူပါတယ်။နော်။ဝိဇ္ဇာဆိုတာအသိဉာဏ်တွေပြောတာ။ဝိဇ္ဇာဉာဏ်၃ပါးဝိဇ္ဇာဉာဏ်၈ပါးဆရဏ15ပါးတို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရား။အဲ့မှာကြည်လိုက်လေ။ ဉာဏ်နေရရှေ့ရရောင်စရဏဆိုကြင့်မှဒီဉာဏ်ကရတာကိုဂုံကိုချီးမွမ်းတဲ့နေရာကြတော့ဉာဏ်ကရှေ့ကစရဏနောက်ကကြည်လိုက်တာမန်ကြည့်တော့ဉာဏ်ကအရင်ဖြစ်တဲ့သဘောမျိုးအကျင့်ကနောက်မှာဖြစ်တဲ့သဘောမျိုးပြောတယ်အဲ့ဒီလိုပြောတာမဟုတ်ဘူးဗျကြင့်မှဒီဉာဏ်ကရဘုရားရှင်တို့မြည်သည်သူကဆိုလိုတာတိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းတိတယ်ဒါကိုပြောချင်တာ ဘုန်းကြီးတို့တွေကြတော့သိတာတွေကများတာကျင့်တာနည်းတယ်ဟောကိုသိတဲ့လောက်နဲ့ပြောဆိုးအဲ့လိုမျိုးတွေများတာတကယ်ကျင့်တဲ့ဘက်ကနည်းတယ်ဘုရားရှင်တို့ကျတော့အရိယာသူတော်ကောင်းကြီးတွေမညာဖွညာရပြပြဆောင်ရတဲ့သူတို့ကောင်းကြီးတွေကြတော့သူတို့ကတိကျင့်တာများတယ်နော်ဒီလိုတိတာအဲတိတာနဲ့ကျင့်တာဓာတ်ထုထမြောက်ဖြစ်သွားတယ်ပေါ့ဗျာ ုန်းကြီးတို့လိုမဟုတ်တော့ဘုန်းကြီးတို့ကကျင့်တာနဲတယ်သိတာများတယ်အဲ့လိုမဖြစ်အောင်နော်အဲကြောင့်မို့တကယ်ကျင့်ရမယ်လေးလာနေုံနဲ့မလုံလောက်ဘူးကျင့်ပြီးတော့ခက်ခဲတွေကြုံလာမယ်ဒီပညာရှိသူတော်ကောင်းတွေနဲ့ဆွေးနွေးရမယ်မေးမြန်းမယ်ဘယ်ပုဂ္ဂိုလ်မဆိုကျင့်ထားတယ်လို့ကြားရင်သူကလည်းခွင့်ပြုမယ်ဆိုရင်ပေါ့ဗျာမေးမြန်းပြီးတော့ကျင့်ဖို့တိုးတက်မှုရှိတော့ဒီမှာဉာဏ်ဖြစ်ကြောင်းတရား ၄ပါးပါလဲဆိုပထမဆုံးပါလဲသူတို့ကောင်းနေတရင်ရောက်လာတရင်ကြရင်သွားပါတွေ့ပါနော်ပြီးတော့သူတို့ရဲ့တရားတွေကိုလေ့လာပါသင်ယူပါနားယူပါသူတို့စီကနာယူတဲ့အခါမှာယောနိတော်မလတိကာရနဲ့လေ့လာပါသင်ယူပါခုဘုန်းကြီးတရားဟောနေတဲ့အခါမှာလေအနဲ့ချက်တွေပါမှာပေါ့အနဲ့ချက်တွေမယူနဲ့ပေါ့ဗျာကောင်းတာယူပေါ့ လူတဦးတယောက်မှာအကုန်ကောင်းကြည့်တယ်မဖြစ်ဘူးပြဖះကလွဲကောင်းတာရှိမယ်မကောင်းတာရှိမယ်ကောင်းတာယူပေါ့ကောင်းတာယူကိုယ်မှာယောနိတော်မေကာရဖြစ်တော့ကုသိုလ်ဖြစ်တာမကောင်းတာသွားကြည့်နေကောင်းတာတစ်ချက်တစ်ချက်လောက်ပါတာသွားကြည့်နေကိုယ်မှာအကုသိုလ်ပဲကြံခဲ့တယ်ကုသိုလ်မရတော့ယောနိတော်မေကာရရှိဖို့ရေးကြည့်တယ်ဆင်ញင်နှလုံးသွင်းတတ်ဖို့စိတ်ထားတတ်ဖို့လိုတယ်ပြီးတော့မှ အဲ့ဒီတရားတွေကိုကြားနာရုံနဲ့မပြီးသေးကျင့်ရမယ်နော်သိတဲ့အတိုင်းကျင့်ရမယ်အသိနဲ့ကျင့်တထပ်ထဲဖြစ်အောင်လုပ်ရမယ်အဲ့ကြမှာအသိဉာဏ်တကယ်ရတာပညာတွေတိုးပွားသွားအဲ့ဒီလိုပညာတွေကိုယ်တဏ္ဍမှာတိုးပွားအောင်ကြိုးစားအထောက်နိုင်ကြတဲ့သူတော်ကောင်းများဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြရပါဘူးဘုရားအဲဘုန်းကြီးတို့ဒီကုသိုလ်ကောင်းမှုတွေကို နိဗ္ဗာန်ဆုတောင်းမြတ်ပြုကြရအောင်အလုံးလိုက်ဆုကြဣဒံမေပုံညံဣဒံမေပုံညံမကဖလမကဖလညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံဣဒံမေပုံညံသဗ္ဗတတ္တာနံသဗ္ဗတတ္တာနံအာဇီမာ ပါစေမသဗ္ဗေတတ္တာသဗ္ဗေတတ္တာဒုက္ခိတာဒုက္ခိတာဟွန်တုဟွန်တုညာတယောညာတယောကုသိုလ်ကုသိုလ်အမြာအမြာအမြာယူရောမုတ်ကြပါကုန်သောအာ သာဓုသာဓုကုသိုလ်အမြာအမြာအမြာအမြာယူရောမြာဘာဘောသာဓုသာဓုသာဓုသာဓုကုသိုလ်ကုသိုလ်အမြာအမြာအမြာ အမြဲမြတ်လူတော်ဘုရားဘုံတော်သာဓုသာ